ခန်းကြီးနှင့်အငယ်1မှ9တပန်သာရဖျားသည်မောရှေနှင့်အာယုန်အားမိန်တော်မူသည်ကားဤဒေလာအမျိုးသားအတီးအတီးတို့သည်မိမိတက်နှင့်ဆိုင်သောအလံမိမိအဆွေအမျိုးနှင့်ဆိုင်သောအလံအနားမှပရိသတ်စည်းဝေးရာတဲတော်ကိုရှေးရှုပြု၍နေရာချရမည်နေထွက်ရာအရှိမျက်နှာ၌ယုဒတက်အလံနှင့်ဆိုင်သောအလုံးရင်းသည်နေရာချ၍ ။အမိန ଦା ဘသားနာရှုန်သည်ယုဒအမျိုးသားတို့တွင်ဗိုလ်လုပ်ရမည်။သူအုပ်ရသော အလုံးအရင်းအရေအတွက်ကား၊ခုနစ်သောင်းလေးထောင်ခြောက်ရာရှိသတည်း။ယုဒတပ်အနားမှာဣသခါတပ်ချ၍၊ဇုအာသားနာသနေလသည်ဣသခါအမျိုးသားတို့တွင်ဗိုလ်လုပ်ရမည်။သူအုပ်ရသောအလုံးအရင်းအရေအတွက်ကား၊ငါးသောင်းလေးထောင်လေးရာရှိသတည်း။ထိုနောက်ဇာဗုလုန်တပ်ချ၍ ဟေလုံသားအေလျာဘသည်ဇာဘုလုံအမျိုးသားတို့တွင်ဘိုလ်လောက်ရမည်သူအုပ်ရသောအလုံးအရင်အရေအတွက်က9800ရှိသည်ယူဒတပ်နှင့်ဆိုင်သောအလုံးရင်းအရေအတွက်က36400ရှိသည်ဤသူတို့သည်တအူးအရာ၌ခြိရကြမည်အငယ်30မှ16တောင်မျက်နှာ၌ရုဘင်တပ်အလုံးရင်းသည် ရုဘင်အလံကိုထူ၍ရှေဒုရတာအေလိဇုရတီရုဘင်အမျိုးသားတို့တွင်ဘိုလ်လောက်ရမည်သူအုပ်ရသောအလုံးရင်းအရေအတွက်က46500ရှိသည်ရုဘင်တက်အနမ်းမှရှီမုန်တက်ချ၍ဇူရိရှဒေတာရှေလူမြေလသည်ရှီမုန်အမျိုးသားတို့တွင်ဘိုလ်လောက်ရမည်သူအုပ်ရသော အလုံးရင်းအရေအတွက်က9900ရှိသည်ထို့နောက် ဂတ်တချ၍ဒွေလသားအေလျာတသည်ဂတ်အမျိုးသားတို့တွင်ဗိုလ်လုပ်ရမည်သူအုပ်ရသောအလုံးရင်းအရေအတွက်က45,650ရှိသည်ရူဘင်တက်နှင့်ဆိုင်သောအလုံးရင်းအရေအတွက်က35,1450ရှိသည်ဤသူတို့သည်ဒုတိယတက်အရာ၌ခြီရကြမည်အငယ်၁၉မှ24 ထိုအခါတမန်အလယ်၌ပရိသတ်စည်းဝေးရာတဲတော်နှင့်တကွလေဝိတပ်ချီရမည်တတ်ချသည့်အတိုင်းလူအသီးသီးတို့သည်မိမိနေရာ၌မိမိဆိုင်သော အလံနှင့်အတူလိုက်လျက်ချီရကြမည်အနောက်မျက်နှာ၌အေဖရိတပ်အလုံးရင်းသည်အေဖရိအလံကိုထူ၍အမိဟုသာအေလိရှမာသည်အေဖရိအမျိုးသားတို့တွင်ဗိုလ်လုပ်ရမည်သူအုပ်ရသော အလုံးရင်းအရေအတွက်က 4500ရှိသည်အေဖရင်တက်အနားမှာ မနာရှေတက်ချ၍ပေတာဇုရသားဂါမလီလာသည်မနာရှေအမျိုးသားတို့တွင်ဗိုလ်လုပ်ရမည်သူအုပ်ရသော အလုံးရင်းအရေတွက်က3200ရှိသည်ထို့နောက်ဗိယံမိန်တက်ချ၍ဂီဒေါနိသားအဘိဒံသည်ဗိယံမိန်အမျိုးသားတို့တွင်ဗိုလ်လုပ်ရမည်သူအုပ်ရသော အလုံးရင်းအရေတွက်က 35,400ရှိသည်။အေဖရိမ်တပ်နှင့်ဆိုင်သော အလုံးအရင်အရေတွက်ကား38,100ရှိသည်။ဤသူတို့သည်တတရတက်အရာ၌ခြေရကြမည်။အငယ်32မှ34ထိုတို့နှင့်ညီအဆွေအမျိုးလိုက် ရေတွက်သောဤဒေလအမျိုးသားတက်အလုံးရင်းလူပေါင်းကား 6သိန်း3550ရှိသည်သာဝရဖျားသည်မောရှိအားမှားထားတော်မူသည့်အတိုင်းလေဝိသားတို့ကိုဣဒရေလအမျိုးသားတို့နှင့်ရောနှော၍မရည်တွက်ရသာဝရဖျားသည်မောရှိအားမှားထားတော်မူသည့်အတိုင်းဣဒရေလအမျိုးသားအသီးသီးတို့သည်မိမိအလံနာမှမိမိနေရာချခြင်းကို၎င်းမိမိဘိုးဘအမျိုးလိုက်ခြီခြင်းကို၎င်းပြုရကြ၏ အငယ်25မှ31တက်မြန်းမြောက်မျက်နှာ၌ဒန်တက်အလုံးရင်းသည်ဒန်အလံကိုထူ၍အမိရှဒက်သားအဟေဇာသည်ဒန်အမျိုးသားတို့တွင်ဘိုလ်လုပ်ရမည်သူအုပ်ရသော အလုံးအရင်အရေတွက်က6200ရှိသည်ဒန်တက်အနားမှအာရှာတက်ချ၍ဩကရန်သားပါဂျေလာသည်အာရှာအမျိုးသားတို့တွင်ဘိုလ်လုပ်ရမည် သူအုပ်ရသော အလုံးအရင်းအရေအတွက်ကား၊လေးသောင်းတထောင်ငါးရာရှိသတည်း။ထိုနောက်နဿလိတပ်ချ၍ဧနံသားအဟိယသည်နဿလိအမျိုးသားတို့တွင်ဗိုလ်လုပ်ရမည်။သူအုပ်ရသော အလုံးအရင်းအရေအတွက်ကား၊ငါးသောင်းသုံးထောင်လေးရာရှိသတည်း။ဒန်တပ်နှင့်ဆိုင်သော အလုံးအရင်းအရေအတွက်ကား၊တသိန်းငါးသောင်းခုနစ်ထောင်ခြောက်ရာရှိသတည်း။ဤသူတို့သည်မိမိတို့အလံပါလျက် နောက်ဆုံးတပ်အရာ၌ ချီရကြမည်